ကျေးဇူးတော်ရှင်ဧကမဟာပန္နိတမိုးကုတ်ဆရာတော်ဘုရားကြီးမရဗုဒ္ဓမြို့မင်္ဂလာရိပ်သာဓမ္မယုံကြီးပေါ်တွင်23ရက်တလ69နှစ်၌ဟောကြားဆုံးမတော်မူအပ်သောမကဗြဟ္မစတိယအကျင့်နှင့် လူမိုက်လမ်းဖြတ်ရန်တရားတော်ဝိဇ္ဇာသင်္ခါရကဖြင့်အဝိဇ္ဇာဆိုတာမသိမှု သင်္ခါရဆိုတာပြုပြင်မှုအဲဒီမသိမှုကအုပ်ချုပ်ပြီးပြုပြင်လိုက်တာနဲ့ မသိမှုတရားကအုပ်ချုပ်တယ်အုပ်ချုပ်တော့လက်အောက်ခံကကုသိုလ်အကုသိုလ်နှစ်ခုကပြုပြန်လိုက်ပြုပြန်လိုက်လို့ဒကာဓမ္မတွေအစာဝိညာဉ်ဆိုတာပေါ်လာတယ်သဘောကျဒါဖြင့်ဒီဝိညာဉ်လေးဟာလူမိုက်မှာလဲအဝိဇ္ဇာသင်္ခါရကြောင့်ဝိညာဉ်ဖြစ်တာပဲဆိုတာမှတ်ထားတယ် ဒါမိဘကောင်းလေးရောက်လာတာဝိညာဉ်ကအစပါပဲလို့မှတ်လိုက်စမ်းပါဝိညာဉ်ဆိုတာဒီကားလို့ရှင်တရားဓမ္မတို့စာမှုဝိညာဉ်ခေါ်နေတာခန္ဓာ၅ပါးပေါ်တာကိုဆိုတာဝိညာဉ်ဆိုတာဒီဝိညာဉ်တစ်ခုတည်းလို့မမှတ်ကြပါနဲ့အခုတရားနာနေတဲ့ခန္ဓာ၅ပါးစပေါ်တာယခုဘဝအမျိုးငောင်းနဲ့စပေါ်တာလို့မှတ်လိုက်တယ်။ကောင်းပြီဒါဖြင့်ဒါသတ္တဝါအစ ဝိဇ္ဇာသင်္ခါရကပြုပြင်လို့တို့တို့ဒီဘဝအမှုဝန်ကောင်းတဲ့အစာဝေခန္ဓာ၅ပါးပေါ်လာတယ်လို့မှတ်ထားရတယ်။ဒါကုတရားနာနေတဲ့ပုဂ္ဂိုလ်တွေဟာလည်းဒီနှစ်ခုကစလို့ဒီဝိညာဉ်ပေါ်တာပဲ။ဘုရားနာနိုင်ငံမှာဂရိရှမမေရင်ဟိန္ဒူဂျိန်းအစရှိသည်တို့အမျိုးမျိုးပုံပုံနေတဲ့သူတို့လည်းဝိဇ္ဇာပစ္စယသင်္ခါရသင်္ခါရပစ္စယဝိညာဏပဲတဲ့မထူးပါဘူး ထူးကြသေးရဲ့ဒါဖြင့်ဒီဘဝမှာလာကြတာကဖြင့်ဒကာဓမ္မတွေသိတဲ့တိုင်ဝိဇ္ဇာသင်္ခါရကြောင့်မိစ္ဆာဒိဋ္ဌိလည်းလာတာပဲသမာဓိဋ္ဌိလည်းလာကြတာပဲသမာဓိဋ္ဌိပုဂ္ဂိုလ်ဖြစ်တဲ့ပုဂ္ဂိုလ်လည်းဒီဝိညာဉ်ပဲမိစ္ဆာဒိဋ္ဌိဖြစ်တဲ့ပုဂ္ဂိုလ်ရောဝိညာဉ်လာဘုံကတော့ထူးကြတယ်အဲ့ဒါကြောင့်ဒကာဓမ္မတို့ဘုရားခင်ကိုရမကြီးကလူမိုင်းတဲ့လူတွေမှာလာဘုံမှာအတူတူပါပဲကွာ လူမိုင်းနဲ့လူလိမ္မာမှာလာဘုံမှာအတူတူပဲကွာသွားရခရီးမတူဘူးကွာသွားရခရီးကြတော့လာဘုံမှာတော့လာဘုံမှာတူကြပါလေသွားရခရီးမှာမတူဘူးဆိုတော့မနေ့ကလည်းရှင်းလင်းပြောခဲ့ပါတယ်ဒါကြောင့်ကြည်သာတရားဓမ္မတို့ပြိဿသမုပ္ပါအစနှစ်ခုမှလည်းအတူတူပဲ ဒီဘဝရောက်တဲ့အခုအနေလေးပြထားတဲ့ခန္ဓာ၅ပါးမှာကိုအတူတူပါပဲလို့ဒကာကျော်ဒကာတက်တို့ဒီတိုင်းမှတ်ရမှာသူသေးရလားဒကာမထုတာဒီဘဝရင်မပြကြပါအောင်ဆိုဒီဘက်က1နံပါတ်2နံပါတ်ဒါရေဓမ္မတွေသိတဲ့အတိုင်းဩဝိဇ္ဇာသင်္ခါရကြီးပဲမဆုံးနိုင်ဘူးလားကောင်းပြီဒါဖြင့် ဝိညာဉ်ပြီးတော့ဒကာဓမ္မတွေရထားတဲ့ပါဠိတော်ကဝိညာဉ်ပြီးရင်ဒီနာနာယုတ်လာမှာပဲနာယုတ်လာပြီးသလနာဆိုတဲ့သကုတ္တရခန္ဓာဒီဝကာယမနာရောသလနာပြီးဆရာဖတ်တာဆိုတော့ဖတ်တာပြီးဆရာဝေဒနာဆိုတော့ဒကာဓမ္မတွေကမှတ်လိုက်တာပေါ့ဝေဒနာဆိုတော့ဝေဒနာ၃မျိုးလားဒုက္ခဒုက္ခဥပ္ပခါပေါ့ဗျာကောင်းပြီဒါဖြင့်ဒီဘက်က လူလိမ္မာမှာလည်းဒုက္ခဒုက္ခသုံးမျိုးလာမှာပဲအလဲကဒီတိုင်းပေါ့ဗျာဒါဖြင့်ပြစ္ဆုတ်ဘဝမှာလည်းတရားဓမ္မတို့ဝိညာဏယုတ်သလနာဖတ်တဝေဒနာဆိုပြီးအတူတူပဲနေကြသေးတာပြစ္ဆုတ်ဘဝမှာရောအတိတ်ကလာအတိတ်ကအကြောင်းမှာရောပြစ္ဆုတ်ဘဝကငါးခုမှာရောအတူတူပဲလို့ဆိုတော့ဘာမှထူးပါလိမ့်မလဲလို့မေးတော့ ဒီဘက်ကဟာကလူမိုက်ပဲထားပါတော့ဒီဘက်ကလူလိမ္မပြိဿသမုပ္ပါထားပါတော့အဲ့တော့ဒီအာလုံးဘုရားနာလာကြတယ်ဒကာဓမ္မတွေပြိဿသမုပ္ပါလို့ဆိုသဖြင့်ဩဒါပြိဿသမုပ္ပါပါလားဒုက္ခနာကတခြားပါလားလို့မခွဲခြားလိုက်ပါနဲ့ဓာတိခန္ဓာပြောနေတယ်လို့ပဲမှတ်လိုက်ပါခန္ဓာကတခြားပြိဿသမုပ္ပါကတခြားလို့ဒကာဓမ္မတွေကမမှတ်လိုက်ပါနဲ့ ကိုင်းတာဖြင့်ဒီဘက်ကအခုတက်နံပါတ်ပြထားတဲ့ရှေ့ပိုင်းကဟာကလူမိုက်မှာတော့ဘာဖြစ်ကြုံဆိုတော့ဝေဒနာပစ္စယတဏှာဥပါဒံကံလာတယ်သဘောကျတဏှာဥပါဒံကံလာတော့လူမိုက်မှာနောက်ဘဝဇာတိမလာဘူးလားကောင်းပြီဒါဖြင့်ဒကာဓမ္မတွေလူမိုက်မှာအနာဂတ်ဟောတာအနာဂတ်ပဲ အနာဂတ်ဖြစ်ဖို့ပြစ္ဆုတ်ပံဘဝကလှုပ်ထားတဲ့အကြောင်း၃ကြောင်းပေါ်တယ်လူမိုက်မှာတော့အနာဂတ်အကြောင်းသဘောကျလူမိုက်မှာတော့ဘာပေါ်ပါလဲအနာဂတ်အကြောင်း၃ကြောင်းပေါ်တယ်လို့မှတ်လိုက်စမ်းလူလိမ်မှာကြတော့ကိုတဲ့ဒီနာကအကြောင်း၃ကြောင်းချုပ်တယ်လို့ဒကာဓမ္မတွေကမှတ်လိုက်တာပေါ့ဘယ်နဲ့ကြောင့်မှတ်ရပါလဲမတုံးဆိုတော့ ဝေဒနာသုံးပါးကိုလည်းသူဖြစ်ဖြစ်ရှုတယ်ဝေဒနာရှိကရှိတဲ့ဒီဖာသာတဲ့သူရှုနိုင်တာပဲဆိုတာသဘောကျအင်းသလရဏကိုသူရှုနိုင်တာပဲမဆုံးနိုင်ဘူးလားအင်းနာယုတ်တွေကိုရှုနိုင်တာကြီးပဲဆိုတာသူမှတ်ထားလိုက်တာပဲဩသူကတော့ဖြင့်အနာကအကြောင်း၃ခုပြတ်တယ်သဘောကျမဲ့ခင်၅ပါးဝင်တဲ့အတွက်ဘာဖြစ်သွားတယ် နာကအကြောင်းသုံးခုပြတ်တယ်လို့ဩလူမိုက်နဲ့လူလိမ္မာယနေ့ဆရာဘုန်းကြီးကမနေ့ကပြောပုံလဲတမျိုးပဲမှန်တာပဲဒီနေ့ဟာလဲမှန်တာပဲလို့ပဲတကယ်ကြတကယ်သစ်တို့ဆုံးဖြတ်ချက်ချလူမိုက်မှာအနာကအကြောင်းသုံးခုပေါ်တယ်တဏှာဥပါဒံကံပေါ်တယ်သဘောကျလူလိမ္မာမှာအနာကအကြောင်းသုံးခုချုပ်တယ်ဘ누구ပေါ်တော့ဆိုတော့ ဗြဟ္မစရိယမက္ကအကျင့်ပေါ်လာတယ်ဝေဒနာနောက်ကနေပြီးကလာဗြဟ္မစရိယမက္ကအကျင့်ပေါ်လာတယ်သဘောကျဒါဖြင့်တရားဓမ္မတို့လူလိမ္မာနဲ့လူမိုက်တွေခန္ဓာဖြစ်တာချင်းပြစ္ဆုတ်ပံဘဝမှာလဲတူတာပဲအနာအတိတ်အကြောင်းတွေမှာလဲတူကြတာပဲဆိုတော့ဘယ်မှာသွားထူးတယ်ဆိုတာယနေ့ပေါ်သွားတယ်ပေါ်ပါဘူး ပြစ္ဆုတ်ဘဝမှာပဲလူမိုက်မှာအနာဂတ်ဖြစ်ဖို့အကြောင်းသုံးခုပေါ်လာတယ်ဝေဒနာနောက်ကတဏှာဥပါဒံကံပေါ်တယ်သဘောကျလူတွေမှာမှာတော့ဒီဝေဒနာသုံးခုနောက်ကနေမက်ဆိုတဲ့ဥပါဒနာမက်တို့လောကုတ္တရာမက်တို့ပေါ်လာတယ်ပေါ်လာသောကြောင့်အနာဂတ်အကြောင်းသုံးခုချုပ် အနာရောအကြောင်းသုံးခုချုပ်တဲ့တွေ့အကျိုးဖြစ်တဲ့ဇာတိဇရာမရဏတွေရောအကျိုးဖြစ်တဲ့ဇာတိဇရာမရဏတွေလည်းချုပ်တယ်ဆိုတော့ဩလူလိမ္မာနဲ့လူမိုက်တွေကလို့ဆိုရင်ဒကာဓမ္မတို့အနာဂတ်အကြောင်းပေါ်တာနဲ့အနာဂတ်အကြောင်းချုပ်တာကွာကူဒီလိုထုမှတ်လိုက်ပါဦးကဲလူလိမ္မာလူမိုက်မှာတော့ဘာပေါ်ပါလိမ့်အနာဂတ်အကြောင်းသုံးခုပေါ်တော့ အနာဂါကျိုးဇာတိဇရာမရဏဘယ်နဲ့နေတော့လာရမှာပဲဒါကြောင့်မလာပါနဲ့ဆိုလို့လူလိမ္မာမှာတော့ဖြင့်တရားဓမ္မတို့အနာဂါအကြောင်းသုံးခုပေါ်သေးရဲ့မပေါ်သောကြောင့်အနာဂါကျိုးဆိုတဲ့ဇာတိဇရာမရဏလာသေးရဲ့အင်းသူ့မှာဘယ်လိုလာလို့ပါလိမ့်မလဲဆိုတော့ဒါလေးပေါ်တယ်မက္ခဗြဟ္မစရိယအကျင့်ပေါ် ဝိပဿနာလို့ပေါ်လာတယ်ရှင်းပါလားဘာပေါ်လာပါမေဃဗြဟ္မစရိယခြင်းဆိုတာလေးပေါ်လာတော့ဩဒါဖြင့်လူမိုက်ကနောက်ပြိတ္တိရတယ်ကိုဒီပြိတ္တိဇာတိဇရာမရဏမရဘူးကလူလိမ္မာကတော့ဇာတိဇရာမရဏတွေချုပ်သဘောကျလူမိုက်ကအနာဂတ်ကြောင့်သုံးခုပေါ်သောကြောင့်အကျိုးဖြစ်တဲ့ဇာတိဇရာမရဏတွေပေါ်တယ် လူတွေမှာကမက္ခဗျမစရိယာကျင့်ကျင့်သောကြောင့်အနာဂတ်အကြောင်းတွေချုပ်ချုပ်သောကြောင့်ဇာတိဒရာမရဏတို့ချုပ်ရနိဗ္ဗာန်ပေါ်တယ်မထူးခြားဘူးလားဒါဖြင့်ဒကာဓမ္မတို့လူတွေမှာနဲ့လူမိုက်တွေကလည်းဆင်လာဘုံမှာတူတယ်ပြစ္ဆုတ်ပံမှာအစိတ်ပိုင်းထူတယ်အနာဂတ်အကြောင်းပေါ်မှုမပေါ်မှုရှာတော့ထူးခြားတယ် မထူးကြဘူးလားအဲ့ဒါထူးကြတာထောက်လိုက်တော့ဩငါတို့ဒီဘယ်လိုလုံးမသာလဲတန်တရားစကမ်းတတ်မယ်ဆိုတဲ့ဥစ္စာတရားဓမ္မတို့စဉ်းစားမိကြပါပြီစဉ်းစားမိကြပါဘယ်လိုလုံးမတန်တရားစကမ်းတတ်မယ်ဆိုတာမပေါ်သေးဘူးဘာကျင့်မှာပါမက္ကဗျမစရိယာကျင့်ကျင့်မှဒကာကျော်ဒကာသစ်ဒကာအောင်တို့နေရာကြမယ်ကျင့်လိုက်တော့ဘယ်သူချုပ်သွားလဲ အနာဂတ်အကြောင်းသုံးခုချုပ်သွားတော့အနာဂတ်အကျိုးဖြစ်တဲ့ဇာတိသရမရဏဆိုတာတွေလာပြီဒါဖြင့်ဒီဘဝကစပြီးဒီကာလဘယ်ဇာတိမှမလာတော့ကြောင့်30ပုံဇာတိအပယ်လေးပါးဇာတိအကုန်ဇာတိဟူ၍ချုပ်ဒါလူလိမ္မာမှာလူမိုက်မှာတော့အနာဂတ်အကြောင်းသုံးခုလာပြီးဒီကာလနေတဲ့တွေ့ဗြဟ္မစရိယအကျင့်ကိုမကျင့်တဲ့အတွေ့ အပေဇာတိနဲ့ကွာဇာတိမျိုးစုံဇရာမျိုးစုံမရဏမျိုးစုံသောကမျိုးစုံဒုက္ခမျိုးစုံအကုန်လာတယ်မထူးခြားဘူးလားဩဒါဖြင့်တရားဓမ္မတို့တို့တွေကလို့ဆိုရင်ခုဆရာဘုန်းကြီးကလူမိုက်ရေခန္ဓာဖြစ်စဉ်လူလိမ္မာရေခန္ဓာဖြစ်စဉ်ကိုအတိတ်ကအတူတူပါပဲပြစ္ဆုတ်ပံမှာလည်းအစိတ်ပိုင်းမှာအတူတူပါပဲ သုံးခုတည်းထူးတယ်လို့မဆိုရဘူးလားအနာဂါကြောင့်သုံးခုမှာလူမိုက်မှာတော့လာတာပဲလူလိမ္မာမှာကြတော့သုံးခုမလာဘူးတဲ့ထူးထူးခြားခြားမေဃဗြဟ္မစရိယာအကျင့်ဆိုတဲ့မေဃ၅ပါးပဲလာတယ်မေဃ၅ပါးပဲလာတယ်ဆိုတာသိကြဗလားအဲ့တော့မေဃကလို့ရှင်ကိလေသာကိုလည်းဖြတ်တယ်ခန္ဓာကိုလည်းဖြတ်တယ်လို့မှတ်လိုက်စမ်းပါကိလေသာဖြတ်တယ်ဆိုတာက တဏှာဥပါဒံကံလာသေးရဲ့မှန်ပါဘူးကာမမလာတဲ့ခါသတိစရာမရဏတွေကလာသေးရဲ့မှန်ပါဘူးဒါဖြင့်ကိလေသာလည်းဖြတ်ကံလည်းဖြတ်အကျိုးပေးလည်းဖြတ်ဒါဖြင့်ဓမ္မတို့တဏှာဥပါဒံဟာဒကာဓမ္မတို့သိတဲ့အတိုင်းလူလိမ္မာမှမလာဘူး။ဒါကြောင့်ကိလေသာဟောပြတ်တယ်။ကံမလာသောကြောင့်လူလိမ္မာမှာကာမဝလည်းပြတ်တယ် ဘေဇာတိသရမရဏမှာမလာသောကြောင့်လူလိမ္မာမဝုပကဝပြတ်ဒါဖြင့်တရားဓမ္မတို့လူလိမ္မာမှာဝုသုံးပါးကျွတ်တယ်တပည့်ကြလူမိုက်မှာဝုသုံးပါးဆက်လူလိမ္မာမှာလူမိုက်မှာဝုသုံးပါးဆက်တယ်ဆိုတော့ဩဒါဖြင့်တို့တွေကလည်းဆိုလို့ရှိရင်ဖြင့် လိမ္မာနည်းကိုဖြင့်ပိုင်ပိုင်ကြီးရပေါ့သဘောကျလိမ္မာနည်းကိုဖြင့်ပိုင်ပိုင်ကြီးရပေါ့လို့ဆုံးဖြတ်ချက်ချပါဘာရကြပါလိမ့်အဲဒီတော့တရားဓမ္မတို့ခမရတို့ရောင်းဝယ်ဖောက်ကားပြီးကြတယ်စီဘောဇာယနာတွေတောင်းလို့ပုံပြီးနေတာဘုန်းကြီးများအကြိုက်ပါပဲသဘောကျကျမ်းမာချမ်းသာနေတာလည်းအကြိုက်ပါပဲ စားကောင်းကောက်ကောင်းနဲ့အင်းသွားနိုင်လားနိုင်ကြပြီကအန္တရာယ်ကင်းပေးရှင်းနေတာလဲအကျိုက်ပါတို့တော့မျက်လုံးတို့လိုနဲ့မကြိုက်ဘူး။အော်အခုကျမ်းမာဒါတော့သူတို့နောက်မကျမ်းမာဘူးအရေးတွေရှိသေးတယ်။လူမိုက်ဖြစ်သွားရင်အခုချမ်းသာဒါတော့နောက်ဆင်းရဲရေးတွေဒီပုံကြီးရှိသေးတယ်။အခုဒုက္ခလေသမင်းညခံစားရများတယ်နောက်ဒုက္ခကြီးရမှန်းလို့မှ မရအောင်ကြီးကျယ်တဲ့အတွက်အဲ့ဒါလေကြောက်စရာကောင်း ဒါကြောင့်ဒီဃာရမတွေယနေ့ဘာလို့တင့်တယ်ဆိုတဲ့ဥစ္စာဒီတရားမှာပဲပေါ်ပါပြီ။ဘာကျင့်ရမလဲ။မက္ခဗျမစရိယာကျင့်ကိုကျင့်ရမယ်ဒီဃာရမတို့။ရှင်းမလား။မက္ခဗျမစရိယာအကျင့်ကိုမကျင့်ဘူးဆိုရင်ဟောဒီကိလေသာဝတ်လာမယ်။တဏှာဥပါဒဏကိလေသာဝတ်။ကံကကမ္မဝတ်လာမယ်။ကမ္မဝတ်လာလို့ရှင်ဥပါကဝတ်ဆိုတဲ့ဇာတိပေါင်းမျိုးစုံ။ ဝိပါကဝတ်တယ်မလားပဲဘူးလားအဲဒီဝိပါကဝတ်ကပေါက်ပွားဝိပါကဝတ်ထဲမှာပဲကိလေသာဝတ်နောက်ထပ်မပေါက်ပွားပြီဘူးလို့ဆိုလို့ရတယ်ကိလေသာဝတ်ပြန်ပေါက်ပွားလိုက်ဦးမယ်ဆိုတာလည်းသိကြပါလားဒါဖြင့်ဘုန်းကြီးဓမ္မတွေအင်းဒီတိုင်းနေလို့တော့မဖြစ်တော့ဘူးဒီတိုင်းနေလို့တော့မဖြစ်တော့ဘူးဆိုပြီးဒီကလာမက္ခပြမစရိယာကျင့်ကို ကျင့်မှပဲသင့်တော်မယ်ဆိုတဲ့ဥစ္စာဖြင့်သေးသေးချာချာပေါ်ကြပါတော့မပေါ်ရင်ဖြင့်ဒီတစ်ခါမပေါ်လို့ရှိရင်ဘုန်းကြီးများလည်းမတတ်နိုင်ဘူးဖရာလည်းမတတ်နိုင်ဘူးဘယ်နဲ့နည်းနဲ့မှမတတ်နိုင်ဘူးဆိုတာသေချာမှတ်ပါအခုသေချာချာအခုဘုသုံးပါးချွတ်ပုံဒကာသေးတို့ဒကာကျော်တို့သေချာပါလားသေချာပါမက္ခပြမစရိယကျင့်တဲ့ကျင့်လိုက်တဲ့လူ လိမ္မာဤပြိစ္ဆာသမုပ္ပါမှာကိလေသာဝတ်လည်းနောက်ကမလာပါဘူးကမ္မဝတ်ကောဝိပါကဝတ်ကောဩတို့ဒီကားလေးရှင်ဖြင့်ဝတ်သုံးပါးမှာဝတ်ဘဝတူတူနဲ့နိဗ္ဗာန်ရောက်ရပါလေဆိုတော့ဝတ်ဘဝကျွတ်ပြီးဒီကလာနိဗ္ဗာန်ရောက်ရပါလေဆိုညာတော့လေအဲဒါဒါအလကားပြောနေတဲ့စကားနဲ့တည်းတူမက်ကဗြဟ္မစရိယအကျင့်မပါဘဲနဲ့အခုအမြင်ကိုပဲမရဘူး ရပါမလားဓမ္မတွေဝေဒနာတွေလည်းမရှိဝေဒနာရှိကဟာတွေကိုလည်းဝိပဿနာမရှိတော့ပါဘူးလို့ဆိုကြလို့ရှိရင်ဖြင့်ဒကာဓမ္မတို့ဝဘဝတူတူနဲ့မဉ္ဇဏ်ဘုံဉဏ်ရပါလို့ဆိုတော့မဉ္ဇဏ်ဘုံဉဏ်ကဟောဒီမက္ကဗျမစရိယာကျင့်ကျင့်မှာပေါ်မှာမကျင့်ရင်ပေါ်ပါဒါပြန်သူတို့တောင်းနေတဲ့သူဟာကလူကျင်မှလူသိုံပဲရှိမှာပဲရမှာမဟုတ်ပါဘူး သဘောကျလူကျင်မလူသိုံပဲရှိမယ်ဒကာဓမ္မရမှာလည်းမဟုတ်ဘူးတနည်းအားဖြင့်လေဒီဝိုးကိုပဲကြကြနာနာဒီခန္ဓာကြီးကိုမှဒုက္ခသစ္စာကြီးကိုပဲဒုက္ခသစ္စာထင်းနေသေးတဲ့ပုဂ္ဂိုလ်မှန်လို့ရှိရင်ဖြင့်မိဘရိုးရာတောင်းတဲ့ဆူခန္ဒီလက်ရှိခန္ဓာကြီးကိုကြမ်းမာတယ်ချမ်းသာတယ်ထင်းနေသေးလို့ရှိရင်ဖြင့်ဒါမိဘရိုးရာတောင်းတဲ့ ဘဘဝတူတူနဲ့မဲ့ဖို့ရပါလို့ဤလို့တောင်းတာဒီဒုက္ခမမြင်မဲနဲ့တောင်းရပါမလားအဲ့ဒါမရတာထောက်လိုက်တဲ့ဖြစ်လေသူတို့တောင်းနေတဲ့သူကငကိုကမရတဲ့ပြင်မှာအင်းတကယ်လို့လို့ချင်းချင်းနဲ့ပြင်းပြပြင်းပြင်းပြပြနဲ့တောင်းတဲ့သူလားလို့မဲတဲ့ခါကျလို့ရှင်ထုံးစံမှုတောင်းတဲ့သူရပါမလားအဲ့ဒီမရနိုင်တာတွေသိကြပြီးဒီကလာနေတဲ့အတွက် ဩဒီယနေ့တရားမှာမက္ကဗျမစရိယအကျင့်ဟာအရေးကြီးဆုံးအချက်ပါလားမှန်ပါပါဘုရားကြဘယ်ကျင့်ဟာအရေးကြီးဆုံးပါလဲအဲမက္ကဗျမစရိယအကျင့်သာကျင့်လို့ရှင်ဝတ်ကျွတ်တာလည်းမှန်ပဲဝတ်သုံးပါးကြီးကျွတ်တာဒီနိဗ္ဗာန်ပဲဆိုတာလေဘုဝတ္တဖြစ်သွားတာပဲမှန်ပါ ဝတ်သုံးပါးကျွတ်သွားတော့ဝိဝတ္တမဖြစ်ဘူးလားဖြစ်ပါဘူးအဲဝိဝတ္တဆိုတာနိဗ္ဗာန်ပဲဆိုတာသိကြပါလားသိပါဘူးကောင်းပြီဒါဖြင့်ဒကာဓမ္မတို့နိဗ္ဗာန်ဆိုတာဘာတုံးဆိုတော့အခုပရိစ္ဆသမုပ္ပါပြီးရင်နောက်ပရိစ္ဆသမုပ္ပါမလာရာဟာနိဗ္ဗာန်အခုပရိစ္ဆသမုပ္ပါပြီးပြီတပတ်ကြ အခုပြိဿသမုပ္ပါပြီးနောက်ပြိဿသမုပ္ပါလာတာဒီဝေါ်လာတာပဲခန္ဓာလာတာပဲသိကြပါလားဒါဖြင့်ဒကာရမတို့ယနေ့မက္ကပြမစရိယာကျင့်ကိုအရေးကြီးဟောလိုက်မယ်လို့မနေ့ကပဲပြောခဲ့ပါတယ်ဒါကြောင့်မက္ကပြမစရိယာကျင့်ကိုကျင့်ပါမှဒကာရမတို့ဝေါ်လက်ကျွတ်မယ်နိဗ္ဗာန်လည်းရမဝိจิตတာနိဗ္ဗာန်ပဲလို့ပဲမှတ်လိုက်ပါတော့သိကြလားဥပအောင်လို့ကဲ သိကြပြီတကကြွယ်ဒါဖြင့်ကျင့်ကြဆိုတော့ဆိုတော့ကျင့်ရမှာကဘယ်နှမျိုးတုံးဖရာကျင့်เสียရှိတဲ့နေရာကဘယ်နှမျိုးတုံးဖရာလို့မေးဖို့မလိုဘူးလားလိုတော့တရားဓမ္မတို့ဒီဘက်ကဝိဇ္ဇာသင်္ခါရတွေသာထားလိုက်ပါတော့ဒါအတိတ်ကချုပ်ပြီးသားပြောက်ပြီးသားဖြစ်နေတယ်အဲ့ဒါတွေကိုချုပ်ပါစေတော့ပြောက်ပါစေတော့လို့အတိတ်ဘဝကဟာတွေလည်းချွတ်တို့မသိလည်းမသိပါဘူး ရှိလည်းမရှိတော့ပါဘူးရှုလို့မှတ်လို့ဖြစ်နိုင်ပါဒါပြန်ယခုဘဝအစဝိညာဉ်ကသာမှတ်လိုက်တာပေါ့ဗျာဒါပြန်ဝိညာဉ်နာယုတ်နော်သလာယနာဖသဝေဒနာသဘောကျဒါဖြင့်ဓမ္မတော့မေဃဗြဟ္မစရိယာကျင့်ကျင့်ရမှာဘယ်နှမျိုးတုံးဆိုလို့ရှိရင်ရှေ့တိုင်းမှာဝိညာဉ်ရဲ့နာယုတ်ရဲ့သလာယနာဖသရဲ့ဝေဒနာရဲ့ဘယ်နှမျိုးရှိဩဒီ၅မျိုးတို့ ဒီငါမျိုးအလုံးလုံးမှာပဲတစ်ပင်ဟာသွားအလုံးလုံးလို့ဖြေကုန်ဖြေဒီငါမျိုးကအခုပရိသေကံကိုပြရတဲ့ပြင်ပုဒိကံမှလည်းယခုယခုဆိုတော့တရားနာနေတဲ့အချိန်တရားထုတ်တဲ့အချိန်ဆိုတော့ပရိသေကလွတ်ခဲ့ကြပြီလွတ်ခဲ့ကြတဲ့ယခုတန်တာမှာဝိညာဉ်ပေါ်တယ်မြင်စိတ်ပေါ်တယ်ရှားစိတ်ပေါ်တယ်ဆိုတော့ဝိညာဉ်ပဲဝိညာဉ်ပေါ်ရင်သူနဲ့ရှင်မရှင်မဖြစ်တဲ့စိတ်စေအသိဆိုတဲ့နာယုတ်တွေကမပေါ်ဘူးလားနာယုတ်ပေါ်တယ်ဆိုတော့ သက္ကာယရဏဆိုတဲ့သလယရဏတွေကမပေါ်ဘူးလားအဲသလယရဏပေါ်သကုသံပါဒကမပေါ်ဘူးလားဘာသာပြည့်စရာဝေဒနာတွေကရောအဲဝေဒနာနောက်ကနေပြီးဒီကလာဘာလိုက်ကြရမလဲမက္ခဗျမစရိယရှင်းလဲရမယ်တဏမလိုက်နဲ့တဘောကြဒါကလူလိမ္မာမာဒီရှေ့က1 2 3 4 5ဒီ5ခုကြိုက်ရရှုရဒီ5ခုရှုလိုက်ရင်လူလိမ္မာဖြစ်ပါတယ် ဒါဖြင့်ရှုစရာပဲနှမျိုးတော့ငါးမျိုးရှိတယ်ဆိုတော့ဝိညာဏယုတ်တလနာ ဖသဝေဒနာသဘောကျဘယ်လိုပါလိမ့်များတပါတရားပါလေရှုစရာတရားတပါကြ ရှုခံရမယ့်တရားတွေဆိုတာသိကြပါလားအဲနောက်ကတော့မေကဗြဟ္မစရိယဆိုတာရှုညံတရားရှင်းပိုင်း၅ခုကအရှုခံတရားနောက်ကမေက၅ပါးကရှုညံတရားဆိုတော့ရှုညံတရားလို့သေချာမှတ်ထားတော့ဩတို့ပြိပရိကံတို့လိုက်နေဖို့မလိုပါလားယခုမြင်တဲ့စိတ်ယခုပေါ်တဲ့ဝိညာဏပစ္စယနာမရူပံရေးရှိတယ် ညာရူပပိစ္ဆာသလာနာဆိုတော့အခုပေါ်တဲ့စက္ခုတဖတ်တာစက္ခုအရေးကြီးတယ်ဗျာအဲယခုပေါ်တဲ့စက္ခုအရေးကြီးတယ်ယခုပေါ်တဲ့ဖတ်တာကောယခုပေါ်တဲ့ဝေဒနာတွေကိုအဲ့ဒါကိုဘာနဲ့ကျင့်ကြရမလဲမက္ခဗျမစရိယနဲ့ကျင့်လိုက်တော့ဟိုလူမိုက်လို့ဝေဒနာပြည့်စရာတဏှာဥပါဒံကံလာရဲ့ဩဒါဖြင့် တဏှာနေရာမှာမက္ခဗြဟ္မစရိယလာယုံပါပဲဆိုတာပေါ်သွားတယ်ဒီနေ့တော့ဖြင့်မက္ခဗြဟ္မစရိယအကျင့်ကိုကျင့်ကြပါစို့ကျင့်တဲ့အခါမှာကြတော့ရှင်ဘယ်ပစ္စည်းကိုရှုမှတ်ပြီးဒီကရာကျင့်ရမှာလဲတော့မေးတဲ့အခါကြတော့မှဝိညာဏယုတ်သလနာဖတ်တဝေဒနာသဘောကျဘယ်နှခု တွတ်တွတ်ဒီရှုရမှာပါလေငါကုနော်ဝိညာဏယုတ်တလာနာဖတ်တဝေဒနာသဘောကျကောင်းပြီဒါကိုမက္ခပြမစရိယာနဲ့ကျင့်လိုက်ရလို့ရှင်းရင်ဖြင့်ဒကာဓမ္မတို့ဒီအနာဂါအကြောင်းသုံးခုချုပ်၍အနာဂါကျိုးဟု၍အဆက်ပြတ်တော်တယ်ဆိုတာသဘောကျပါပြီသဘောကျအဲ့တော့ဘုရားသခင်ကိုရမေကြီးက ဟောလိုက်တယ်ဘာလပဏိတသုတ်မှာဒါဒီဘာလပဏိတသုတ်ပါပဲနော်ကဲကွာတဲ့လူမိုက်လည်းအဝိဇ္ဇာသင်္ခါရကလာပြီးဝိညာဉ်နာယုတ်သလနာဖသဝေဒနာဖြစ်တာပဲလူတွေမှာလည်းဒါလာတာပဲဘာသူတို့ဆိုတော့အိုးလူတွေမှာကမဂ္ဂဗေမစရိယကျင့်ရှင်းတဲ့တွေ့အဝိဇ္ဇာနဲ့တဏှာချုပ်တယ်ကွာသဘောကျလားဘာချုပ်တယ်အဝိဇ္ဇာနဲ့တဏှာချုပ်တယ်ကွာတဲ့ လူမိုက်မှာတော့ဝိဇ္ဇာနဲ့တဏှာပြန်ပြီးဒီကလာပေါ်လာတယ်ကွာဒါကြောင့်ပရိစ္ဆေသမုပ္ပါပြန်စပြန်တယ်ဆက်ပြန်တယ်လို့ဆိုတာတော့ယုံကြည်ဘူးလားဒါဖြင့်မေဃဗြဟ္မစရိယအလုဟာဘယ်လောက်ပါလိမ့်မလဲလို့ဒကာကျော်ဒကာသစ်တို့ဒကာအောင်တို့ကမဲလို့ရှင်အော်အဝိဇ္ဇာနဲ့တဏှာသတ်တဲ့အလုပါလားရှင်းမလားဘာသတ်တဲ့အလုပါ အဝိဇ္ဇာနဲ့တဏှာတတ်တဲ့အလုံးလို့ဆိုရစာသေချာမှတ်ပါအဝိဇ္ဇာတဏှာဥဒိနာဒွေမူလာနိဝိရိတပါဆိုတဲ့အတိုင်းအဝိဇ္ဇာတဏှာဒီဘဝရေသောမြစ်ဆိုတာလူတိုင်းသိပြီးသားပါအဲ့ဒီရေသောမြစ်တစ်ခုပြတ်တော့ဘဝရေသောမြစ်တစ်ခုပြတ်သွားတော့ဘယ်ခန္ဓာဘယ်ဘဝပေါ်မလဲမပေါ်တော့ဘူးဆိုတော့သစ်ပင်ရေသောမြစ်ပြတ်တဲ့သစ်ပင်မှာမရှင်နိုင်မလန်းနိုင်ကြလို့ပေါ့ဗျာ ဘယ်နည်းနဲ့မှကြီးစရာထွားစရာခိုင်စရာသီးပွင့်ပေါက်စရာဒီပင်မျိုးနောက်ထပ်ဆက်စရာရှိသေးရဲ့လားအဲ့ဒီမှာသူမသေးကြဘူးလားဒါဖြင့်တရားဓမ္မတို့မက္ခဗျမစရိယအကျင့်ကျင့်ခိုင်းတာဘာပါလိမ့်မတော်လို့မဲတဲ့အခါကြရမှာအဝိဇ္ဇာနဲ့တဏှာအချုပ်ခိုင်းတာမတ္တဘာမတ္တဘာတရားဓမ္မမက္ခဗျမစရိယကျင့်ကျင့်တဲ့အတွက်အဝိဇ္ဇာနဲ့တဏှာချုပ်ကွာ အဝိဇ္ဇာနဲ့တဏှာချုပ်တော့ကိုဒုက္ခအစုကြီးကောအဝိဇ္ဇာနဲ့တဏှာမချုပ်လို့ရှိရင်ဖြင့်ကျတို့ဒီခန္ဓာကြီးပြန်ပေါ်ဆိုဒီဘက်ကအဝိဇ္ဇာဒီဘက်ကသင်္ခါရထဲမှာတဏှာလည်းပါနေအပုံညာပိသင်္ခါရဆိုတာတဏှာပဲသိကြပါလားအဲ့တော့ဝိဇ္ဇာနဲ့တဏှာကျွတ်လွန်မိသားမချုပ်နိုင်သားလွန်မိသားတော့လွန်မိသားမကျွတ်ခန္ဓာရပြီမဟုတ်လားနောက်ဘောကဝိဇ္ဇာနဲ့တဏှာကြောင့်ကျွတ်မှယခု ခန္ဓာဆိုတဲ့၅မျိုးပရိစ္ဆေသမုပ္ပါကိုယ်ပိုင်ရမထားသေးဘူးလားဝိညာဏယုတ်တလနာဖတ်ဝေဒနာတွေရမထားသေးဘူးလားအဲဒါနောက်ဘဝဝိဇ္ဇာအတိတ်ဘဝကဝိဇ္ဇာတဏှာတို့ကြောင့်ဆိုရင်လွယ်ပါဒါဖြင့်ဒီဘဝဝိဇ္ဇာတဏှာချုပ်လိုက်ရလို့ရှိရင်ဖြင့်ဒီဝိညာဏယုတ်တလနာဖတ်ဝေဒနာဆိုတဲ့ဒုက္ခသစ္စာနားချက်လာပါဦးမလားဒါကြက်ကြက်စဉ်းစားပါ အဲဝိညာဏဥဒ္ဒလနာဖသဝေဒနာဒီငါးခုပါသစ္စာပါလေဒုက္ခသစ္စာပေါ်သူကဖြစ်ပြတယ်ကူဗျဖြစ်လိုက်ဖြစ်လိုက်ဖြစ်လိုက်ဖြစ်လိုက်ဆိုတော့ဝိပရိနာမလက္ခဏာဒုက္ခသစ္စာဆိုတော့ဖြစ်တဲ့ဒုက္ခသစ္စာ၅ချက်တွေကကျွတ်တို့မှနေတိုင်းရမျိုးလုံးပေါက်ကလည်း၅ချက်ပေါ်လိုက်နားပေါက်ကအဲနှာခေါင်းပေါက်ကအာမနောပေါက်ကဒါတွေလည်းနေတော့ကျွတ်တို့တစ်နေ့လုံးဘာတွေလည်းနေတော့ ဒုက္ခသစ္စာတွေလည်းနားပဲဒုက္ခသစ္စာစလိုက်ဒုက္ခသစ္စာဆုံးလိုက်အင်းမျက်လုံးဖွင့်လိုက်ဒုက္ခသစ္စာစဒုက္ခသစ္စာဆုံးအင်းနားလေးထောင်လိုက်ရင်ကောအင်းမနောလေးကကြံစီလိုက်ရင်ကောမနောဝိညာဉ်လေဗျာမနောဝိမနောစတော့မနောဝိညာဉ်ကစပေါ်ဝိညာဏပြည့်စံနာမှုပါဆိုတော့သူနဲ့တွဲရသံယုတ်ဓမ္မနာယုတ်ကပေါ်လာ နာမဘပိစ္ဆာသလနာဆိုတော့မနောကံဖတ်တာတွေမဟုတ်ဘူးဖတ်တာပိစ္ဆာဝေဖတ်တာပိစ္ဆာအဲသလနာပိစ္ဆာဖတ်တော့ဆိုတာတွေမလားပဲဖတ်တာပိစ္ဆာဝေဒနာဟုတ်ဩဒါဘာသစ္စာတွေပါလဲဩဒါအတိတ်ကကျွတ်တော့အဝိဇ္ဇာတဏှာကြီးဓာန်ချက်ခံနေရတဲ့ဒုက္ခသစ္စာယခုအနာဂတ်ဘဝယခုပြစ္ဆုတ်ဘဝမှာကဲအဝိဇ္ဇာနဲ့တဏှာတော့ တို့ဒီမက္ခဗြဟ္မစရိယအကျင့်နဲ့သတ်ပါတော့မယ်လို့ဆိုလိုက်လို့ရှိရင်ဝိဇ္ဇာနဲ့တဏှာချုပ်ဒီဘက်ကဝိဇ္ဇာတဏှာကြောင့်ဒီခန္ဓာဖြစ်ဒီဘက်မှာဝိဇ္ဇာတဏှာချုပ်အောင်မက္ခဗြဟ္မစရိယအကျင့်ကျင့်နိုင်မယ်တခါကျွဲတခါတက်တုကနော်အဝိဇ္ဇာနဲ့တဏှာပဲနေချုပ်လို့ရှိရင်ဒီဒုက္ခသစ္စာ၅ခုပဲနေတော့ပေါ်ပါဦးမလားပေါ်ပါဘူးဩဒါဖြင့်မက္ခဗြဟ္မစရိယအကျင့်ဟာ ဒုက္ခသစ္စာချုပ်တဲ့ကျင့်ပါလားလို့ဆိုတာပေါ်လာတယ်အဝိဇ္ဇာနဲ့တဏှာချုပ်လို့ဒုက္ခသစ္စာချုပ်အဝိဇ္ဇာနဲ့တဏှာချုပ်တဲ့အတွက်ဘယ်ဒုက္ခသစ္စာတော့လို့မဲလို့ရှင်းဖြင့်အနာဂတ်ဒုက္ခသစ္စာချုပ်ပါလိမ့်မယ်ယခုပြစ္ဆုတ်ပံလာပြစ္ဆုတ်ပံမှာအကြောင်းရင်းရင်လာရတဖြစ်တဲ့အနုတ္တယဖြစ်တဲ့အဝိဇ္ဇာနဲ့တဏှာဟာမက္ကဗြဟ္မစရိယမရှင်းမင်းနဲ့တော့ချုပ်ကုန်မချုပ်သဘောကျ ဒါဖြင့်ဓမ္မတွေကအလုံးမဝင်ရင်မရပါလားမရပါဘူးအလုံးဓမ္မတွေဘယ်လိုစဉ်းစားရမလဲဆိုတာပေါ်ရောပေါ့အင်းဘယ်လိုစဉ်းစားကြမလဲအလုံးအလုံးဆိုတဲ့မက္ခပြမစရိယာကျင့်ကောင်းပြီဒါဖြင့်ဓမ္မတို့ဒါအင်းဆရာဘုန်းကြီးက သာလူပြောနေတာလားအမြင်ထင်အားဖြင့်ကိုခမရတို့ညံဝထင်ပြီးတဲ့ကလာအော်ဒီငါ့ခုရှေ့ဘိုင်းငါ့ခုမှမရှိလို့ရှင်ဒီရှေ့ဘိုင်းငါ့ခုဒီဆိုခန္ဓာဒုက္ခသစ္စာကြီးကနောက်လာနေဦးမှာပဲအခုတောင်မှအတိတ်ကဝိဇ္ဇာတဏှာကြောင့်ဒီခန္ဓာ၅ပါး ရှင်းငါးခုမလာဘူးလားအခုမကဗျမစရိအကျင့်မကျင့်ရင်အခုဝိဇ္ဇာနဲ့သင်္ခါရလာမလားမလာဘူးလားလာလို့ရှိရင်ဖြင့်အနာဂတ်မှာဝိညာဏယုတ်တလနာဖသဝေဒနာတွေကိုအဲ့ဒီဒုက္ခသစ္စာတွေလာမှာမဟုတ်လားဒါဖြင့်ဒကာဓမ္မတို့အဝိဇ္ဇာနဲ့တဏှာကိုချုပ်အောင်မကဗျမစရိယကျင့်ကျင့်ကြပါစို့ ဒါပဲဆုံးတဲ့ဖြတ်ကိုရေးကြည့်ပေါ်ပါလားဒါဖြင့်အားလုံးတရားဓမ္မတို့ဒီရေးဟာက အရင်ပြောခဲ့တဲ့ရေးကအကြောင်းကျွလျအောင်ပြောတဲ့ရေးဩဒီလိုမကျင့်ဒီလိုသွားလိမ့်မယ်လို့သိဖို့ရေးကျင့်နည်းမပါသေးပါဘူးယနေ့တော့ဖြင့်တရားဓမ္မတို့ကျင့်နည်းကိုသေချာမှတ်ရလိမ့်မယ်ကျင့်နည်းကိုဧကမှတ်ရလိမ့်မယ်ဆိုတော့အကျင့်ပုဂ္ဂိုလ်ဒီ အင်းနောက်ဘဝယခုဘဝဖြစ်တဲ့ရုပ်တရားကိုနာမရူပဆိုတော့နာယုတ်ပါဘူးလားမှန်ပါဗျာအကျင့်ပုဂ္ဂိုလ်ဒီယခုဘဝနာယုတ်ကိုယခုဘဝနာမရောရုပ်ကိုတော့ကောင်းခင်တွေ့ထိုပုဂ္ဂိုလ်ကဒုက္ခခင်တွေ့တာပဲမှန်ပါဗျာအကျင့်ပုဂ္ဂိုလ်ရုပ်တရားခင်တွေ့ဒုက္ခပါဗျာအကျင့်ပုဂ္ဂိုလ်နာမ်တရားခင်တွေ့ဒုက္ခပါဗျာသဘောကျလားအဲဒါဖြင့် ဒုက္ခခင်တွယ်လို့ရှိရင်ဖြင့်ဒကာဓမ္မတို့နာယုတ်ခင်တွယ်ရင်ဒုက္ခခင်တွယ်တာပဲလို့ဘုရားကဟောပြီးဒီကလာထားတဲ့တွေ့ဒီနေရာမှာတနေ့ကကျောင်းမှာဟောခဲ့တဲ့တရားသွင်းရနော်လူမိုင်းဆိုတာအဝိဇ္ဇာလူမိုင်းဆိုတာပါလူကမိုက်တယ်လားအဝိဇ္ဇာကမိုက်တယ်သဘောကျတယ်လူလိမ္မာဆိုတာလူကလိမ္မာတာလားဝန်းတင်ပညာကလိမ္မာတာ ဒါသတိဓမ္မဒါသတိဓမ္မတကကျွေတာနဲ့ရှုရမှာလူမိုက်ဆိုတာတကဓမ္မတော့လူကမိုက်တာလားအဝိဇ္ဇာကမိုက်တာလူလိမ္မာဆိုတာဒီတကဓမ္မတို့လူကလိမ္မာသလားဝန်းတွင်းပညာကလိမ္မာလားဒါဖြင့်လူမိုက်တို့အသေဝနာစဘာရဏံပေါ့ဗျာနော်လူမိုက်ကိုလူမိုက်ကိုခမရတို့မမေ့ဝဲပါနဲ့ ဟမ်လူမိုက်တိတ်မှီဝဲတဲ့လမ်းကိုမမှီဝဲပါနဲ့လူလိမ္မာတိတ်မှီဝဲတာကိုဒါဖြင့်အဝိဇ္ဇာရှိတဲ့ပုဂ္ဂိုလ်ကတော့ဟောဒီဝိညာဉ်နာယုတ်သလနာဖတ်တာဝေဒနာတို့ကိုဝိညာဉ်ကိုလည်းငါစိတ်လို့သူဆိုတာဒါအဝိဇ္ဇာကမှီဝဲသဘောကျဘယ်သူကမှီဝဲတာဒါဖြင့်အဝိဇ္ဇာကလူမိုင်သဘောကျသူမှီဝဲတာကဒကာဓမ္မတွေပြောတဲ့စိတ်ကိုငါထင်ပြီးမှီဝဲလိုက် မိုက်လို့ဖြစ်သွားတာလူမိုက်ဖြစ်မသွားသေးဘူးလားသိကြပါလားပါဏိတာရတာဒီလိုမဟုတ်ဘူးတဲ့ဒီတန်သမာဓိဋ္ဌိဆိုတဲ့ပါဏိတာရတာကိုတဲ့ဟာဝိညာဉ်စိတ်စိတ်ဖြင့်ဖြစ်ဖြစ်ဖြစ်ဖြစ်ဖြင့်ဒုက္ခသစ္စာလို့သူကတော့ဒုက္ခသစ္စာလို့ပဏိတကတော့မှီဝဲပဏိတကဒုက္ခသစ္စာလို့မှီဝဲတယ်လူမိုက်ကတော့ငါငေါ့ဇာလို့ယုံနာဓမ္မကိုမှီဝဲတယ်မကွာဘူးလား ကြက်ကြက်စဉ်းစားပါခင်ဗျားတို့မေ့ကြမလို့လူမိုက်မှုဝဲတာကတော့ခန္ဓာ၅ပါးကိုငါငါဥစ္စာလို့အဝိဇ္ဇာကမှုဝဲတယ်ပညာကတော့ငါငါဥစ္စာမဟုတ်ဘူးဒုက္ခသစ္စာပဲလို့မှုဝဲတယ်အဲဒီလိုမှုဝဲတာမှန်လို့ရှိရင်အိတ္တမင်္ဂလာမုဒ္ဓမာပဲဥဒ္ဓမာမြတ်တော့မင်္ဂလာနိဗ္ဗာန်မင်္ဂလာဟူ၍အာငါပြသည်မြူဤဟောတော်မူ၏ဒါမင်္ဂလာအစ်စ်ပဲနိဗ္ဗာန်တည်းရှိကြတဲ့မင်္ဂလာမရှိပါဘူးဒါကြောင့် လူမရေးလူလိမ္မာဆိုတာတခါသေးတခါကြွတခါအောင်တို့ကွဲပါလားကွဲပါဗျာအဝိဇ္ဇာနဲ့မှီဝဲနေလို့ရှိရင်ဖြင့်ယုံနာဓမ္မတွေကငါပဲသူပဲလို့မှီဝဲနေလို့ရှိရင်ဖြင့်အဝိဇ္ဇာကမှီဝဲဒါဖြင့်အတေဝနာစဗာရဏမကြဘူးလားမမှီဝဲကောင်းတာကိုဘာလုပ်လဲအဲအနိစ္စဒုက္ခအနတ္တကိုဒကာဓမ္မတို့ငါပဲသူပဲလို့အဝိဇ္ဇာကမှီဝဲနေ အနိစ္စဒုက္ခအနတ္တကိုငါပဲသူပဲလို့အဲ့ဒါပြန်အတုဏသဗ္ဗလနာမဲ့ပညာကတော့ဘို့တဲ့အနိစ္စဒုက္ခအနတ္တကိုအနိစ္စဒုက္ခအနတ္တလို့ပဲမှီဝဲပြီးဒီကလာနေတယ်ပွားများနေတယ်စိတ်ကနေတယ်သဘောကျလားဒါပါဏိတနဲ့စသေဝနာမေပါဏိတဖြစ်လို့မြှွဲတဲ့တာမြှွဲနေတယ်သဘောကျအဲ့တော့ဒါဘယ်လိုကြောင့်ဆရာဘုန်းကြီးကဟောရပါလိမ့်မလဲ အဝိဇ္ဇာကဖြူဝဲပုံကယုံနာတွေကိုငါသူတစ်ပါးလို့ဖြူဝဲပညာကဖြူဝဲတာယုံနာဓမ္မတွေကိုအနိစ္စဒုက္ခအနတ္တဒုက္ခသစ္စာလို့ဖြူဝဲရသဘောကျဒါဖြင့်အဲ့ဒီပါဠိလေးနဲ့ဘာလာရိဖြူဝဲမှုနဲ့ဒကာကျွဲတို့ဒကာသစ်တို့ကမဖြူဝဲပဲနဲ့ပညာရှိတွေဖြူဝဲနည်းနဲ့ဒီ၅ပါးကိုဖြူဝဲကြပါဒါအလုံးအစပါပဲသဘောပါလား အလောစသေးကြကြဗလားအင်းဒါဖြင့်ဒကာရမတို့ဩဘာလဆိုရလဲပုဂ္ဂိုလ်တ attva ဘယ်ရှိရမလဲမိုက်တဲ့ဥစ္စာဒုက္ခအညာဏဆိုတာအဝိဇ္ဇာကမသိတာပါလားဝိဇ္ဇာမောဟပါပဲပဏိတဆိုတာလို့ပညာရှိပညာရှိဆိုတော့ယုံနာဓမ္မကတော့သူများလိုပဲပုဒ်တာတိုးတာပဲသဘောကျအင်းပညာကနေထိုးရင်းသိတာပါလားဆိုတာသဘောကျ အဲ့ဒါကြောင့်ပရမတ်နယ်ကနေရှားလိုက်တဲ့ခါကျတော့ကိုအဝိဇ္ဇာဟာပါလားပညာဟာပဏိတာအဲ့တော့ပညာရှိမိဝဲနည်းနဲ့ယုံနာကိုမိဝဲပါလူမိုက်မိဝဲနေနဲ့ငါကိုငါဟာငါဥစ္စာလို့မမိဝဲလိုက်ပါနဲ့ငါကိုငါဟာငါဥစ္စာမဟုတ်တဲ့သဘောနဲ့မိဝဲလိုက်ပါပညာရှိမိဝဲနေနဲ့ဆိုခဲ့တော့ပညာရှိမိဝဲလိုက်တော့ပညာဆိုတာဒီမဲ့ကငါးပါးတွေကတမာရိရှိပေါ်လာတယ် မာဓိဋ္ဌိပေါ်လာတဲ့တွေ့အဝိဇ္ဇာလားဝိဇ္ဇာလားဝိဇ္ဇာဝိဇ္ဇာဖြစ်သွားပြီနော်ဝိဇ္ဇာလားတဲ့ကဝိဇ္ဇာချုပ်ပြီတခါရှိရင်းက၅ခုကိုဒကာရမတွေသိတဲ့တိုင်းနဲ့အဖြစ်အပျက်တွေကိုရှုပြီးဒကာလာအဝနိစ္စတွေပါလားဒုက္ခတွေပါလားအနတ္တတွေပါလားဒုက္ခသစ္စာတွေပါလားလို့သတိပ္ပံ၄ပါးကြက်ရနဲ့ပွားတာပေါ့ဗျာဆိုတော့ကြက်ရနဲ့ပွားလိုက်တဲ့အခါကြလို့ရှင်းဖြင့်တဲ့ မက္ခဗြဟ္မစရိယာနဲ့ပွားလိုက်တဲ့အခါတဏှာကလာပြီ။ဩဒါဖြင့်အဝိဇ္ဇာနဲ့တဏှာချုပ်တယ်ဆိုတာမက္ခဗြဟ္မစရိယာအလုပ်ပါလား။ဝိဇ္ဇာနဲ့တဏှာချုပ်တယ်ဆိုတာဘာပါလိမ့်။မက္ခဗြဟ္မစရိယာကျင်မက္ခဗြဟ္မစရိယာအလုပ်ဆိုတာသိကြပါလား။ဒါဖြင့်တရားဓမ္မတို့ဒီမက္ခင်၅ပါးတဲ့တမာရိဋ္ဌိမက္ခင်ကဝိဇ္ဇာပဲမဟုတ်လား။သူလာရင်ဘယ်သူချုပ်မလဲ။ဝိဇ္ဇာ အင်းသူနဲ့ရှုပ်နေတော့တဏှာဥပါဒံကံနောက်ကလာသေးတယ်။အင်းတဏှာလည်းချုပ်။ဒါဖြင့်အဝိဇ္ဇာလည်းချုပ်တဏှာလည်းချုပ်တော့ကြောင်းဒကာရမတို့နောက်ပိုင်းပြန်ကြည့်လိုက်အတိတ်ဘဝကအဝိဇ္ဇာတဏှာကြောင့်ယခုကျွတ်တို့ပြိဿသမုပ္ပါ၅ခုပေါ်တယ်အဝိဇ္ဇာတဏှာကြောင့်ပေါ်ဘူးလားဒီမဂ္ဂဗျမစရိယကျင့်ကျင့်လိုက်တော့ကိုမဂ္ဂဗျမစရိယကျင့်တဲ့မှာလဲဝိဇ္ဇာကပါနေ သူကျင့်နေတဲ့အတွက်နောက်ကတဏှာရောလာသေးရဲ့အဝိဇ္ဇာနဲ့တဏှာဘာဖြစ်တယ်ချုပ်သွားလို့ရှိရင်ဒီ၅ပါးဆိုတဲ့ဝိညာဉ်နာယုတ်သလနဲ့ဖတ်တဝေဒနာဆိုတဲ့ခန္ဓာ၅ပါးပေါ်အောင်မလားမပေါ်လို့ရှိရင်ခန္ဓာ၅ပါးဘာသစ္စာလဲဟာဒုက္ခသစ္စာချုပ်ပါပေါ်လားလို့ဆိုတာသူများပြောလားသေချာကြအခုအမြင်ပဲလားသေချာကြအမြင်ဖြစ်လေတော့ကြောင့်ဩတဲ့ဆရာဘုန်းကြီးတွင်တင်ဆုံးမဆုံးမပါ ပဲ့ပြန်နေတဲ့ဥစ္စာသည်ဘာပါလိမ့်မလဲလို့တန်တရားမရှိနဲ့အဝိဇ္ဇာနဲ့တဏှာကိုချုပ်သောကြောင့်ခန္ဓာငါးဒီဝိညာဉ်နာယုကလာနဲ့ဖတ်တာဝေဒနာပဲနဲ့လာသေးရဲ့အခုလာနေတာအခုကျွတ်လို့ရှုရရှိနေတာကဘယ်လိုလုပ်ပေးလို့ဒါတွေပေါ်နေတယ်ဆိုတာကိုသိပလားအဲအတိတ်ဘဝက အတိတ်ဘဝကဝိဇ္ဇာနဲ့တဏှာလုတ်ပင်ဒါကြောင့်အခုရှုစရာဒုက္ခသစ္စာကြီးမပြတ်တွေ့မနေဘူးလားဒါရင်ရှိပဲဒီတော့ဒီကမက္ခဗြဟ္မစရိယာကျင့်ကျင့်လိုက်တော့မက္ခဗြဟ္မစရိယာထဲမှာကဝိဇ္ဇာပါတော့ပြီသူကျင့်နေတဲ့အခိုက်တိုင်းတဏှာကနောက်ဆက်လာသေးတယ်ဒါပြန်ဝိဇ္ဇာနဲ့တဏှာချုပ်မချုပ်ချုပ်လို့ရှိရင်ဒီဝိညာဏယုတ်သလနာဖသဝေဒနာနောက်လာမဲ့တရားဘယ်လိုဆိုကြ မလာတော့မလာတော့ဘာသစ္စာဒုက္ခသစ္စာမလာအောင်လို့လုပ်နေတယ်ဆိုတာသိကြပါလားဒါပြင်ဒုက္ခនិရောဓနိဗ္ဗာန်ဖြစ်ပါတယ်ခန္ဓာនិရောဓနိဗ္ဗာန်ကိုအဲဧဝမေတ္တကေဝလတဒုက္ခခန္ဓာသာនិရောဓဟောတိကိုဖြစ်ပါတယ်ဆိုတော့ဒကာကျော်ဒကာသစ်ဒကာအောင်လုံလောက်ပြီလားမလုံလောက်သေးဘူးလား တစ်ခေါက်ကလေးပြန်ပြောပြရုံတရားဓမ္မတို့သိကြတဲ့သိကြအောင်ဟောတယ်ယခုတရားဓမ္မတွေလက်ရှိခန္ဓာပါပဲဝိညာဏယုသလနာဖသဝေဒနာဆိုတာယခုတရားဓမ္မတွေခန္ဓာ၅ပါးရှိပါပဲမစွန်နိုင်ဘူးလားအဲဘယ်နဲ့ကြောင့်ဒါရေခုခန္ဓာရဲ့ခန္ဓာကဖြစ်ပေါ်ပေါက်နေရပါလိမ့်မလဲမေးတော့ဘယ်နဲ့ဖြေကြမလို့ဘယ်တော့ကဝိဇ္ဇာနဲ့တဏှာပါလိမ့် သိကြပြီတခါသိတခါအောင်သိကြမလားဒါဖြင့်အဲ့ဒီအတိတ်ကကျွတ်လှမ်းပတ်နေလေတော့ဖြစ်ဘူးအခုမက္ခဗြဟ္မစရိယကျင့်လိုက်ရလို့ရှင်းဖြင့်ဒကာဓမ္မတို့အဝိဇ္ဇာလည်းလာပါဦးမလားမလာပါဘူးတဏှာလည်းမလာပါဘူးတဏှာလည်းမလာတော့ဒါဖြင့်ဩဝိဇ္ဇာတဏှာကြောင့်ဖြစ်တဲ့ဝိညာဏယုတ်သလနာဖတ်တာဝေဒနာ အခုမဂ္ဂဗျမစရိယာကျင့်ကျင့်လိုက်တော့ဝိဇ္ဇာနဲ့တဏှာကချုပ်ချုပ်လိုက်တဲ့အတွက်ဒကာရမတို့သိတဲ့အတိုင်းဝိညာဉ်နောက်ဝိညာဉ်နာယသလနာဖသဝေဒနာဆိုတဲ့ဒုက္ခသစ္စာအထေတရားကြီးပေါ်ပါဦး။အော်ဘယ်နဲ့ကြောင့်မပေါ်ပါလိမ့်မလဲ။သိကြကြသိသိကြကြမပါဒီဥစ္စာအမှန်လုံလောက်လို့ထပ်ပြောနေတယ်။ လုံလောက်တာဒီတဲ့လုံလောက်တာမရှိတော့ဘူးဒကာရမတို့အခုခန္ဓာဝိညာဉ်လားကျွတ်တဏဝိညာဉ်ဆိုတဲ့စိတ်ကောမရှိဘူးလားနာယုတ်ဆိုတဲ့တရားတွေသက္ကုသောတာခန္ဓာကျောကာယမနဆိုတဲ့သလယနာတွေကောအင်းဟိုအတွေ့တရားတွေ့ဆိုတဲ့ဖတ်တာဟိုအပြင်ကောင်းတဲ့တရားချင်းဆိုတဲ့ဝေဘာနဲ့ဝေဒနာတွေကို အဲဒကာသစ်တို့ဒကာကျွဲတို့ဒါတွေယခုဘယ်နဲ့ကြောင့်ခန္ဓာထဲမှာဒီဟာတွေထပ်ပြန်တယ်လည်းဖြစ်လိုက်ပြက်လိုက်နဲ့နေပါလိမ့်မလဲလို့သာမေးကြည့်အတိတ်ကအဝိဇ္ဇာသင်္ခါရမဆုံနိုင်ဘူးလားကဲဒါဖြင့်အတိတ်ကဝိဇ္ဇာသင်္ခါရကြောင့်ဖြစ်တဲ့အကျိုးကဖြင့်ကျွတ်တို့အခုကိုရှုလို့မကုန်နိုင်အောင်ဖြစ်ကုန်နိုင်လေရဲ့အဲအတိတ်ကလည်းပေါ်ပြစ္ဆုတ်ပါမှာအကြောင်းရင်းရလို့ပေါ်တဲ့ နာယုတ်တွေကလည်းမချုပ်နိုင်လို့ပေါ်နေမရှိဘူးလားဗျာ။ဒါရင်ဒါဖြင့်မက္ခဗျမစရိယာကျင့်ကျင့်ကြဆိုဝါဥပဒနာရှုကြဆိုဆိုတော့ဝိပဿနာမဲ့ထဲမှာပဲပမာဒိဋ္ဌိဝိဇ္ဇာမပါဘူးလား။မှန်ပါဗျာ။အင်းသူနဲ့ရှုရင်ဗျာဝိဇ္ဇာကဘယ်နဲ့နေလဲ။မှန်ပါဗျာ။တဏှာကတော့ဒကာရမတို့ဝေဒနာနောက်ကနေပြီးကျွတ်တို့ကမက္ခဗျမစရိယာကျင့်ကျင့်တာကိုဒီဝေဒနာ၃ပါး မက္ကသမာစရိယာကျင့်ကျင့်လိုက်တဲ့ဝေဒနာပြည့်စရာတဏှာကိုလည်းမက္ကနေဆက်ဖြတ်ချင်မဖြတ်ဘူးလားဒါပြန်မက္ကသမာစရိယာကျင့်ဒီဘာကိုတတ်တဲ့ကျင့်ပါလိမ့်မလို့ထဲပါမတလုံးဝိဇ္ဇာကဒီကသူကဝိဇ္ဇာပါနေပြီဝိဇ္ဇာပါရဲဝိဇ္ဇာကရောသေးနေဘူးလားအမလပါရာမဟုတ်သေးနေတာသဘောကျလား အဲ့တော့ဟိုမဂ္ဂင်၅ပါးထဲမှာသမာဓိဋ္ဌိမဂ္ဂင်ဟာဝိဇ္ဇာလားဝိဇ္ဇာလားဝိဇ္ဇာဆိုတဲ့ကဝိဇ္ဇာကချုပ်ပြီ။ဒါနဲ့ရှုနေတဲ့ခိုက်တာမှတဏှာကလာနိုင်မလားနိုင်။သဘောကျ။အဲ့ဒီကဲသို့ဝိဇ္ဇာနဲ့တဏှာချုပ်တဲ့အလုပ်ဟာတဲ့ဒကာရမတို့နောက်ခန္ဓာမလာတဲ့အလုပ်။ဟုတ်ပါရဲ့လားဆိုတော့လက်ရှိခန္ဓာထောက်ကြည့်လိုက်။လက်ရှိခန္ဓာဘယ်လိုကြောင့်လာတော့ လက်မဲ့ခန္ဓာဒီမလောင်လို့ချင်ရင်ဘာလုပ်ရမလဲအဝိဇ္ဇာနဲ့တဏှာချုပ်အောင်လို့အဝိဇ္ဇာနဲ့တဏှာချုပ်အောင်ဒကာဓမ္မတွေပဲကျင့်ကျင့်ရလဲပြီလဲပြီခင်ဗျားတို့နေကြနေကြပြီတရားရည်လဲတော့ပါပြီအမတန်ရေးကြည့်တယ်ဆိုတဲ့အဓိပ္ပာယ်ကိုမမရမှတ်စမ်းပါလို့လေးစားစွာပြောနေတယ်ခင်ဗျားတို့ဒီတရားမျိုးဒီအဖြစ်မျိုး ဒီလိုအကြောင်းကျိုးဆက်တဲ့ဟာမျိုးဒီလိုကိုညာနဲ့မှာကိုအော်ဟုတ်တဲ့ဒီတိုင်းလုံးမရမယ်ဆိုတဲ့ဆုံးဖြတ်ချက်ဟာတခါတည်းမကြဘူးမကြဘူးဘူးတခါကြွယ်ရမင်းတို့ဖြည်းဖြည်းကအဝိဇ္ဇာနဲ့တဏှာပါပြီးနိဗ္ဗာန်တော့ရောက်မှာပေါ့ဒါလည်းပဲကြားဘူးပါတယ်သဘောကျဒီလိုမဟုတ်ပါဘူးတဲ့မေဃဗြဟ္မစရိယကျင့်ကအခုတန်ရုပ်ပါဠိတော်ဟောတာကမေဃဗြဟ္မစရိယကျင့်ကျင့်တာကျင့်กว่า သေချာကျင့်လို့ရှိရင်ဝိဇ္ဇာနဲ့တဏှာချိုးရမယ်ဝိဇ္ဇာနဲ့တဏှာချိုးရလို့ရှိရင်ဖြင့်နောက်လာမဲ့ဝိညာဏယုသလနာဖသဝေဒနာဘယ်ကလာအဲ့ဒါဘာသစ္စာတော့လာပါဦးမလားဒါပြန်နောက်ဘုရားရှုเสียမှတ်เสียနဲ့ကျတော့ရှုနေကိုလို့သေးလားအမေလိုတော့မတော်မြတ်နိဗ္ဗာန်ကိစ္စပြီးလို့နိဗ္ဗာန်ရောက်နေတဲ့ဥစ္စာဘာရှုနေကြလို့တော့လူသေးရလားအဲ့ဒီကြောင့်ဖို့တန်တဲ့တွေ့ဒီဃာရမတွေ လွယ်လွယ်ကူကူနဲ့ဩတို့တရားနာလာတယ်လို့ဒီလိုမမှတ်ပါနဲ့အလုံးနည်းယူလာတယ်တရားနာလာတယ်လို့ဒီလိုမယူပါနဲ့တရားနာတာတရားနာတဲ့ကုသိုလ်ပဲရတန်တရားမပြတ်ပါဘူးသဘောကျတန်တရားပြတ်တဲ့နေယူပြီးတန်တရားပြတ်တဲ့မက္ခပြမစရိယာလို့လှုပ်လို့ရှင်းဖြင့်တန်တရားဒုက္ခပြတ်ပါလိမ့်မယ်တန်တရားဆိုတာဘာတုံးလို့ခမများတို့ဆက်လက်ပြီးမဲကြံလို့ရှင်ဝိညာဉ်နာယောကာလနာဖတ်တဝေဒနာပေါ်တာ သံဃာပဲနောက်သံဃာပဲမဟုတ်လားအခုကျွတ်သံဃာတဲမှာနေရမနေရဝိညာဉ်မရှိဘူးလားနာယုတ်သလယရဏဖသဝေဒနာအခုတရားဓမ္မတွေပဲထဲနေကြတယ်ဒီကူငါးပါးသံဃာတွေလက်နေတာပဲငါးပါးသံဃာဘာတိစ္ဆာတော့အာတနေ့လုံးပါတွေလက်နေတော့အဲဒါအဝိဇ္ဇာနဲ့တဏှာကလှုပ်ထွက်လိုက် ဒီတခါဝိဇ္ဇာနဲ့တဏှာချုပ်တဲ့လောက်ကိုမလုပ်တော့ပါဘူးလို့ခမည်းတော်ခိုင်းနဲ့ခပ်ပြေးပြေးနေကြမယ်သွားပြီဘ누구မှနေပေးမယ်လို့မရှိဘူးလို့ဆုံးဖြတ်ချက်ချပါဘ누구နေပေးမလဲမရှိတော့ဘူးဆိုတာသိချာမှတ်ပါအဲဒါကြောင့်မေဃဗြဟ္မစရိယကျင့်ဆိုတာဒီအဝိဇ္ဇာတတ်တဲ့ကျင့်တဏှာတတ်တဲ့ကျင့်ဒါကြောင့်နောက်ခန္ဓာဒုက္ခသစ္စာပြတ်တဲ့လို့ဖြစ်လေသောကြောင့် ခမရတို့ဒုက္ခချုပ်တဲ့နေဒုက္ခချုပ်တာနိဗ္ဗာန်စစ်ဖဲဆိုတာသေချာမှတ်ပြီးတကလားမေဃဗြဟ္မစရိယကျင့်မှတပါကိုးစားစရာအားထားစရာတကွမှမရှိဘူးသူပဲရှိတော့တယ်ဆိုတာလေးစောဆောင်နဲ့မှတ်ပါဒီပြင်ပြင်ဘာမှပြောစရာမရှိတော့ဘူးဒါပဲအာကိုရာစစ်ရှိတော့တယ်ဆိုတာပေါ်ပါလားဒါရင်ဒါဖြင့်မေဃဗြဟ္မစရိယကျင့်အဖို့တံပုံဘာပေါ်ပါလားဘာသတ်တော်မြတ် အဝိဇ္ဇာနဲ့တဏှာတတ်တယ်နော်အင်းကျွတ်တော့မတတ်ခဲ့လို့ဘာဘာသစ္စာကြီးရတယ်အင်းဒီကမတတ်ဘူးဆိုရင်ဘာတွေရအောင်ဩဒါဖြင့်ဒီတိုင်းနေဒုက္ခသစ္စာရမှာတခုရထားတာလည်းဘာသစ္စာလဲအဲရိုးရတိုင်းနေလိုက်ဥမဲ့ဆိုရင်အဲဒုက္ခသစ္စာဒီတောင်ပြီးဟိုတောင်ပြောင်းလို့ရှိမှာပါပဲခေါင်းကတော့လွတ်ရမပါပါဘူးသဘောကျလား အဲလူပြည်ထောင်ပြီးလို့ရှင်ငရဲထောင်ပြောင်းရင်ပြောင်းနတ်ပြည်ထောင်ပြောင်းရင်ပြောင်းပြောင်းတာပြောင်းထောင်တော့ထောင်ပဲတယောဘဝေအတုကရံဝိယတထဗံကိုတယောဘဝေဘုံသုံးပါးဤဟူသောဘဝ၌ဝါဘဝတို့ကိုအတုကရံဝိယနှောင်ကြီးသုံးခုကဲ့သို့ဝါထောင်ကြီးသုံးခုကဲ့သို့တထဗံမှတ်ရမဲကွာမှတ်ရပါဘူးလားဟိုဘုံရောက်ပြန်တော့ဟိုထောင်ကြတာပဲဒီဘုံရောက်ပြန်တော့အဲ့တော့ ခမည်းတော်အဝိဇ္ဇာနဲ့တရားမချုပ်ရင်တို့အလုပ်ပါတော့လို့မင်းထောင်ပြောင်းလို့กว่าရှင်းမလားအဝိဇ္ဇာနဲ့တရားမချုပ်ရင်တို့အလုပ်ပါပါလိမ့်ထောင်ပြောင်းလို့ဆိုတော့ထောင်တွက်လို့မပါဘူးပါသေးရဲ့လားတခါကျဘယ်လို့သေးကြလဲဘာမချုပ်လို့လို့ဝိဇ္ဇာတနာဘယ်နဲ့ကြောင့်မချုပ်ပါလဲတခါသေး ဂိုင်းမကျင်းလို့ပဲကျွတ်တော့အခုဘယ်ထောင်ကပြောင်းလာတယ်မသိဘူးလူပြေထောင်တော့ရောက်နေတာမှန်တယ်တပည့်ကြဒီဘဝမကျင်းမြန်မှုဆိုလို့ရှိရင်ဖြင့်အင်းငရဲထောင်များပြောင်းမလားတိရစ္ဆာန်ထောင်ပဲပြောင်းမလားမပြောတတ်ဘူးပြောင်းမှာတော့ထောင်တစ်ခုတော့သိကြတယ်ဘယ်ဆက်ကတော့သိကြပြီးသားပဲဘယ်နေရာလို့တော့မသိဘူးပြောင်းတော့ပြောင်းရလိမ့်မယ်တခါကျဘယ်နေရာပြောင်းပြင်တော့ဘယ်နေရာမှမပြောင်းပြင်ဘူးဆိုတော့မပြီးသေးဘူး မေဃဗြဟ္မစရိအလုပ်ကိုပိုင်ပိုင်လုပ်မှအောင်မိန်ချမဲ့ဝိဇ္ဇာနဲ့တဏှာတွေကကျွတ်တို့ကိုပတ်လှလိုက်မှာပဲမျက်မှင်ထောင်ပဲထောင်ပြောင်းလိုက်ဆိုတဲ့အမိန်အာဏာတွေကဝိဇ္ဇာနဲ့တဏှာကတခါတည်းစာရေးပြီးဒီကလာကျွတ်တို့ကိုအိတ်ထဲထဲနေမှာပဲသဘောကျကောင်းပြီဒါဖြင့်ဒကာရမတို့ဘာလုပ်ရမှာကျင်းစရာရှေ့ရှေ့မှာဘယ်လိုရှိလဲဩဒါဖြင့်နေရကြလိုက်တာ ကျင့်စရာ၅မျိုးရှိတယ်ဆိုတော့ဒကာကျေဘာကျင့်ရမှမသိဘူးဆိုတဲ့ပုဂ္ဂိုလ်ဟာဒီနေ့ရှင်းသွားတယ်ဘယ်ကျင့်ရမှတော့မမေတော့ဝိညာဉ်ရှုခြင်းရှုနာယံရုပ်ကိုရောအဲသုဒ္ဓရကံအရိဝကာဆိုတဲ့ရုပ်တွေရောမနဆိုတဲ့စိတ်ကိုအဲသဗ္ဗအနာတွေကကြိုက်တာရှုဖတ်တာတွေရော ဝေဒနာ၃မျိုးကိုအဲကြိုက်တာရှုဒကာဓမ္မတို့ဒီ၅ခုတည်းကကြိုက်ရတစ်ခုခုရှုမက္ကဗျမစေရဖြစ်တာကြီးပဲဩတို့တကောတုံးကတော့ဘာရှုရမှမသိဘူးဆိုတော့တို့ပေါ်တဲ့စိတ်ကစရှုဆိုတော့ဝိညာဉ်ကစရှုတို့ပေါ်တဲ့စိတ်ကစရှုပါဒကာဓမ္မတို့ခမရတို့ဘယ်ကစရှုပေါ်တဲ့စိတ်ကစရှုနော် အင်းဘောရစိတ်ဆိုတော့ဘာပါလိမ့်မတော်လို့မေးတော့ဘုရားရှင်မှာထိုင်လိုက်တာပေါ့ဗျာထိုင်လိုက်တဲ့အခါကျတော့ဘာမှမရှုခင်ကလေးကအသက်ကလေးရှုခြင်းတဲ့စိတ်ကလေးပေါ်လာတယ်အင်းရှိုက်ခြင်းတဲ့စိတ်ကလေးအဲ့ဒီပေါ်တဲ့စိတ်ကလေးဖြစ်တဲ့ရှုဘာလို့လဲဝိညာဉ်ကစရကိုဗျာဝိညာဉ်ကစရတကယ်တည်းမကြိုက်ဘူးလားအဲ့ဒါတော့ဘာဥပဒနာတော့ငွေတော့ဟိုစိတ်တဏှုပဒနာဥပဒနာလေသဘောကျဘာဥပဒနာပါလိမ့် ရှင်းမလားအင်းဒါကဆရှူပြီးဒီကာလနေတာပေါ့အာဒါတပည့်တော်ကဗျာအမိနေသေးတယ်ဗျာဆိုလို့ရှိရင်ဖြင့်ဒကာဓမ္မတို့ရုပ်ကိုရှုခြင်းရှုဆိုတော့နာမရူပလို့မလားဘူးလေအဲရုပ်ရှုတော့ရေရုပ်ကလည်းဒကာဓမ္မတွေဒီတဲ့အတိုင်းလှုပ်လိုက်အငြိမ်လိုက်လှုပ်လိုက်ငြိမ်လိုက်ပူလိုက်အေးလိုက်ဟုတ်လားမရှိဘူးလားအဲ့ဒါလေးလည်းအင်းတစ်ခုဖြစ်ပြီးတစ်ခုပြတ်တာပဲဖြစ်ပြီးပြတ်တာပဲဖြစ်ပြီးပြတ်တာပဲလို့ညာနဲ့ရှိနေ မရဘူးလားဗျာအင်းဒီထဲကနေပြီးဒီကလာဒကာဓမ္မတို့ရှုကျင်လို့ရှိရင်ဖြင့်ဘဝလေးမှတ်တရားလေးမှမှတ်ပြီးပြတ်တာပဲမှတ်ပြီးပြတ်တာပဲဆိုတာနာရှုပြန်တာပဲဒကာမျိုးလုံးရုပ်နာရုပ်နှာခေါင်းရုပ်ရှုမယ်ဆိုတော့သာလနာရှုတာပဲဘာသာရှုကျင်လဲရှုပေါ့ဗျာအဲဝေဒနာရှုကျင်လဲရှုရိုင်းနာကဒုက္ခဒုက္ခဥပ္ပခါပေါ်ပြီဘူးလားအဲကောင်းတာလေခန္ဓာကိုယ်ထဲမှာကောင်းလိုက်တာဆိုတဲ့စိတ်ကလေးပေါ်လာရင်လဲဒုက္ခဝေဒနာ အဲမကောင်းပါဘူးဆိုတဲ့စိတ်ကလေးပေါ်လာအသင့်အသင့်မှာပဲဆိုတဲ့သဘောလေးပေါ်လာအဲဒီဝေဒနာတွေပေါ်လာလို့ရှိရင်လည်းဒကာဓမ္မဝေဒနာသုံးမျိုးကိုအဖြစ်ပြီးပြတဲ့ဓမ္မပဲဖြစ်ပြီးပြတဲ့ဓမ္မပဲလို့ရှုပေးပါရှုပေးလိုက်တော့ဩဒီရှုစရာ၅မျိုးတွေကကြိုက်တာရှုလို့ဆရာဘုန်းကြီးကဟောတာကြိုက်တာဘ ᱹ ဓုခန္ဓာတုံးလို့မေးတော့မှအိုးဒကာဓမ္မရှုလို့ပုဂ္ဂိုလ်ကြီးရှေ့ပိုင်းကခန္ဓာဘယ်နဲ့ဆိုကြ ခြေပိုင်းကခန္ဓာဆိုဆိုခြေပိုင်းကပရိစ္ဆေသမုပ္ပါပဲဆိုဆိုပရိစ္ဆေသမုပ္ပါနဲ့ခန္ဓာနဲ့တခြားစီမြည်လိုက်ပါနဲ့ပရိစ္ဆေသမုပ္ပါဒီပဲနဲ့ခန္ဓာခန္ဓာဒီပဲနဲ့ပရိစ္ဆေသမုပ္ပါဒီပဲနဲ့သစ္စာဒုက္ခသစ္စာဒုက္ခသစ္စာဒီပဲနဲ့ပရိစ္ဆေသမုပ္ပါအတူတူပဲဒါကြောင့်ခင်ဗျားတို့ကအင်းတချို့ကမင်းအခန္ဓာကနားလေအာရဏနားမလဲသူမင်းလို့လုံးမနေနဲ့အပိုးတွေ မင်းကသစ္စာနားမလဲသူအဲ့ဒါလုံးလဲလုံးမနေနဲ့အဖိုးလေးဒီခန္ဓာကြီးဒီတရားဓမ္မတွေဥပဒနာညာနဲ့ရှိဒါပေါင်းလိုက်လို့ရှိရင်ဖြင့်ခန္ဓာ၅ပါးကောမဖြစ်ဘူးအဲအာရဏ7ပါးကောအဲဓာတ်78ပါးကောအဲဒီရှိဘင်းကဟာသစ္စာဖွဲ့လိုက်တော့ကိုဒုက္ခသစ္စာတွေဖြစ်ပြတယ်ပဲဘာသစ္စာဖွဲ့အဲဒါကကိုယ်ပိုင်သစ္စာဟိုစားတဲ့ဟောတဲ့သစ္စာကသူ့ဟာသူ၄ပါးရင်းနေတာသဘောကျ ကိုယ့်ဟာကိုယ်သစ္စာကိုသိရမယ်သစ္စာဆိုတာဓမ္မတို့ဖြစ်လိုက်ပြလိုက်နေတာဒုက္ခသစ္စာဖြစ်လိုက်ပြလိုက်နေတာအင်းဖြစ်ပြမှုကိုဖြစ်မှုပြမှုကဒကာဓမ္မတွေဘယ်နည်းနဲ့မှမလွန်နိုင်တော့ဖြစ်တယ်ဖြစ်တယ်ဆိုတော့ဇာတိသရမရဏတွေပဲစာဝါပလိုက်လို့ဂုံသွားတယ်ဂုံသွားလို့ခန္ဓာတဘာကြအာရဏတဲ့သူတို့ကိုရှုရင်ရှုမရှုရင်တဏှာဥပါဒံဖြစ်သွားမယ်အဲ့ဒီလိုချက်သွားမှဆိုတော့သူတို့ဟာအာရဏတွေက သူရှိရင်ရှိမရှိရင်ဒီဘက်ခန္ဓာဥပါဒံမလာပဲဘူးလားအဲခန္ဓာဥပါဒံလာတော့သံဃာမချက်ပဲအဲချက်ရတော့ကြောင့်အာရဏကွာရှုသဘောကျဒီလိုညာထဲမှာရှင်းတယ်လို့ရှင်ဖွဲ့ဖို့မလိုတော့ပါဘူးဒါရီဟာဓာတ်တွေမှာဟုတ်ပါရဲ့လားလို့မေးလိုက်တဲ့အခါကျတော့ဖတ်တာကလည်းသူ့ဟာသူတွေ့ထီပြီးသူ့ဟာသူချုပ်တာဝေဒနာသူ့ဟာသူအကြောင်းအားဖြင့်ခံစားခံစားပြီးချုပ်တော့သူ့သဘောသူဆောင်တာပဲရှိသူ့ဟောသူဆောင်တော့ဘာခေါ်ကြလဲ ဓာတ်လို့ခေါ်လိုက်တာကိုရှင်းမလားသူတော်သူဆောင်တော့အဲဒီဘက်မှာမချက်မယ်ဥစ္စာမချက်ရလို့ပေါ့ဗျာချက်ရရင်သူအာရဏခေါ်ဒါဖြင့်ဒကာရမတို့ခန္ဓာအာရဏဓာတ်ဆိုတာအတူတူပဲဒီရှင်း၅ပါးကိုဆိုသည်မှာဝိညာဉ်အဲဒီ၅ပါးကိုယူဆိုတော့ရှင်ဗျာတပည့်တို့ များတော့လာပါတယ်ဗျာဒကာဓမ္မတွေလျှောက်ရှင်လျှောက်ငါးခုတောင်ဆိုတော့မနေဘူးအမှန်မရဘူးလားများတယ်လို့ဒကာဓမ္မတွေကယူလိုက်မယ်နော်အဲ့တော့ဘုန်းကြီးကကျင်းကျင်းမဲ့ပြောပါတယ်ဒကာဓမ္မတို့ခမည်းတော်ကသာများတယ်ထင်တယ်နော်ညံနဲ့ရှုကြည့်ဟုတ်ညံနဲ့ရှုကြည့်တော့ဒီဘက်ကစိတ်ကလေးကြည့်လိုက်ပြန်တယ်လေစိတ်မဟုတ်ဘူးဖြစ်ပြက်ပဲတွေ့တယ်နံကြည့်လိုက်ပြန်တော့နံတွေ့သလားဖြစ်ပြက်တွေ့တယ် ဝေဒနာကြည့်ပြန်တော့ဝေဒနာတွေ့သလားဖြစ်ပြက်တွေ့အင်းဒါဖြင့်တရားဓမ္မတို့ဖြစ်ပြက်တလုံးနဲ့ရှုဆိုများများများနေဥမှာလားခင်ဗျာနော်ဖြစ်ပြက်ရှိတာပဲဘာပဲရှုရှုမယုံရင်စဉ်းစားကြည့်တော့သဗ္ဗေသင်္ခါရအနိစ္စဟောသင်္ခါရကဖြစ်တယ်အနိစ္စကပြက်တယ်ဒါပဲရှိတယ်ဆိုတော့တရားဓမ္မတို့ရှုကောင်းတာပြလို့သာငါရှုရမှာကဖြစ်ပြက်ရှုကောင်းတာကတော့ဖြင့် ဝိညာဏကာလနာဖသဝေဒနာပဲရှုရမှာတော့ဘယ်လိုပါလိမ့်ဒါဖြင့်ဖြစ်တဲ့ရှုလို့ရှိရင်ဖြင့်ခြေပိုင်းကဒကာဓမ္မတွေဘာပဲရှုရှုဝေဒနာကြိုက်တယ်လူဝေဒနာရှုစိတ်ကြိုက်တယ်လူစိတ်ရှုကြိုက်တာရှုတွေ့တော့ဘာတွေ့မလဲအဲတွေ့တော့ဖြင့်ဖြစ်တာနဲ့ပြက်တာပဲတွေ့ဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ဒါလေးကိုဒီမက္ကဗြဟ္မစိရိယနဲ့တွေ့အောင်လုပ်နေတွေ့အောင်လုပ်နေတော့သူကဖြစ်ပြဲသူကမဲ့ ရှိကအင်းသူကမိုက်ဆိုတော့နောက်ကတဏှာဥပါဒံကံတွေကလာသေးလားမလာတော့တဏှာမလာတော့တဏှာသေးဖြစ်ပြမြင်တော့အဝိဇ္ဇာကသေးဖြစ်ပြမြင်တော့သဘောကျအဲနောက်ကံတဲ့သက်တာကတဏှာသေးလို့ဆိုတော့ဩမက္ကဗြဟ္မစရိယအကျင့်ဟာအဝိဇ္ဇာနဲ့တဏှာချုပ်တဏှာချုပ်တော့ဒီရှေ့ဘင်းက၅ပါးဒီဒီဘက်ဆက်အောင်မလားမဆက်တော့ဩဒီလိုရှုနေတဲ့အတွက်ခန္ဓာသတ်သိမ့်တယ် အာရဏအင်းဓာဒုက္ခသစ္စာရောတရားဓမ္မတွေဒါဖြင့်ဒီရှင်းပြမှာသိမ့်မှာပါလားဆိုတာသဘောကျဒါဖြင့်ဒီ၅ပါးရှင်းတိုင်း၅ပါးကိုဖြစ်ဖြစ်ရှုရလိမ့်နောက်ကဘာဖြစ်ရမလဲဒါဖြင့်ဖြစ်ပြမဲနောက်ကတဏှာဥပါဒံကဘာဖြစ်တော့ချုပ်တယ်တဏှာဥပါဒံချုပ်တယ်ဆိုတော့အဝိဇ္ဇာနဲ့တဏှာအဝိဇ္ဇာကဟောဒီ၅ပါးအောက်မှာချုပ်တယ် တဏှာကအဆက်ဖြတ်လိုက်တဲ့အတွက်တဏှာကမလာဘူးသဘောကျအဲ့တော့ဒီဝေဒနာလေးရှုလိုက်တာပေါ့ဒကာဓမ္မတို့ရှုလိုက်တော့ဝေဒနာနိရောဓတဏှာနိရောဓဖြစ်ပါဝေဒနာနိရောဓဘယ်နဲ့ကြောင့်တဏှာနိရောဓဖြစ်တယ်ဝေဒနာကလည်းဖြစ်ပြဖြစ်ပြီးပြသွားတော့နိရောဓဖြစ်တယ်တဏှာကလည်းဒကာဓမ္မတို့လာခြင်းမရဘဲနဲ့နိရောဓဖြစ်ရသဘောကျအဲဘယ်နဲ့ကြောင့်နိရောဓဖြစ်ပါလဲမလို့ဆိုဝိဇ္ဇာကဖြတ်ချလိုက်လို့ ဘယ်လိုဆိုရမလဲဝိဇ္ဇာကဖြတ်ချလိုက်တော့ဝိဇ္ဇာတွေဒကာရမတို့အဝိဇ္ဇာကိုလည်းဖြတ်တယ်တဏှာကိုလည်းလာခွင့်မပေးဘူးအဝိဇ္ဇာမှာဘယ်နှကိစ္စရှိတုံးနှကိစ္စရှိဒါအဝိဇ္ဇာဒီအဝိဇ္ဇာဆိုတဲ့တရားဒီအဝိဇ္ဇာကိုလည်းဒကာရမတို့ဖြတ်တော့တဏှာကိုရောတဏှာကိုလည်းလာခွင့်ပေးဘူးဆိုတော့ ခဏကအဝိဇ္ဇာတဏှာချုပ်တော့ဒီပရိစ္ဆာသမုပ္ပါ၅ခုကိုကောချုပ်စေငြိမ့်စေမငြိမ့်နိုင်ဘူးလားဒါပြန်ပရိစ္ဆာသမုပ္ပါငြိမ့်တာဒီဧဝမေတ္တကေဝလတ္တဒုက္ခခန္ဓာသနိရောဓဟောတိပရိစ္ဆာသမုပ္ပါငြိမ့်တာကိုနိရောဓဟောတိလို့ဆိုသောကြောင့်နိဗ္ဗာန်ပဲရှင်းမလားသဘောပါပြီနော်ကဲယနေ့ဒီရင်တော့ပါဦး